قال رسول الله صلى الله عليه وسلم رباط يوم وليلة في سبيل الله خير من صيام شهر وقيام ومقام آخر عينان لا تمسح لا تمسه لا تمسهما النار عين بكت من خشية الله وعين باتت تحرس في سبيل الله ومقام آخر من قاتل في سبيل الله فواق ناقة وجبت له الجنة ومقام آخر ما من أحد ما من أحد يقلم إلا جاء يوم القيامة كهيئته لونه لون الدم وريحه ريح المسك الحمد لله ثم الحمد لله ကြီးကျယ်မြင့်မြတ်မှန်ကန်တော်မူသောအလ္လာဟ်ရဗ်အူလ်အစ်ဇတ်ရဲ့အတ္တလာတော်ပဲဖြစ်ပါတယ်အလ္လာဟ်ရှင်မြတ်ဟာကျွန်တော်တို့ကိုအလွန်တရာတန်ဖိုးအနဂါကြီးမားတဲ့အီမန်ဆိုတဲ့ယရနာကိုချီးမြှင့်ခဲ့ပါတယ်။ အဲ့တော့မိတ်ဆွေများခင်ဗျာကျွန်တော်တို့ဟာမိမိတို့ရဲ့အီမန်ကိုမိမိကိုယ်တိုင်ထိမ့်သိမ်းရမှာဖရစ်ဖြစ်ပါတယ်ကိုယ့်ရဲ့အီမန်ကို ကိုကိုယ်တိုင်ထိမ့်သိမ်းရမယ်မိမိအတွင်းမှာဒီန်တာဒနာကြံရှိဖို့အတွက်လဲကိုယ်တိုင်ပြင်ဆင်ရမယ်ကိုယ်တိုင်ထိမ့်သိမ်းရမှာဟာဖရစ်တာဝန်ဖြစ်ပါတယ် ကျမ်းတော်မြတ်ကုရ်အာန်မှာအလ္လာဟ်ရှင်မြတ်အမိန့်ရှိတဲ့အတိုင်းပဲဝတ်တကူဖစ်နတလာတူစီဘန်နလဒီနဇလမူမင်ကုမ်ခါဆာအတင်တို့ဟာတဲ့သာသနာနဲ့စမ်းကျင်တဲ့အလုပ်တွေဖစ်နာဒီဂန်နီဘီအတင်တို့ရှောင်ကျင်ကြ باجاؤں نے سوئی لا تصیبن الذین ظلموا منکم خاصا دوکھا پیڈا اللہ یہ امیہ شامو اللہ شمیہ سنتمو اللہ یہ عذاب حارے لا تصیبن الذین ظلموا منکم خاصا اتین رو انہ ما ایری مقومو ایری دوزرائی چولو نے توری اپو ماوے تیتن چالا میلو اتینو مٹھے نیرے အဲ့ဒီလူတွေအပေါ်မှာပဲတီးတန့်ကြလာမှာမဟုတ်ဘူးတဲ့ဝါလမူအန်နလာဟရှဒီဒူလ်အီကာဘအင်ကမုတ်ချအတင်တို့တီးထားရမှာကဘာလဲဆိုရင်တဲ့အလ္လာဟ်ရှင်မြတ်ရဲ့ဖန်စီမှုအလ္လာဟ်ရဲ့ကွပ်မျက်မှုဟာဆိုရင်အလွန်ပဲပြင်းထန်လာတယ်အလ္လာဟ်အဇာပြီးပြီဆိုရင်အလွန်ပဲပြင်းထန်လာတယ်တဲ့ဟဒီစ်ဒီမှာလည်းမိတ်ဆွေတို့ကြားဘူးလိမ့်မယ်တနေ့တစ်ချိန်မှာအလ္လာဟ်ရှင်မြတ် ရွာတစ်ခုကိုဖျက်ဆီးဖို့ဟဇရတ်ဂျီဘရီလ်အလัยဟစ်ဆလာတူဝဆလာမ်ကိုဆေလွတ်လိုက်တဲ့အချိန်မှာဟဇရတ်ဂျီဘရီလ်တခင်ဟဇရတ်ဂျီဘရီလ်အလัยဟစ်ဆလာမ်ရောက်ရှိလာပြီးတဲ့နောက်အဲ့ဒီမြို့ကိုဖျက်ဆီးမဲ့အလုပ်ဘာတွေ့ရလဲဆိုတော့အဲ့ဒီမှာသူတော်စင်တစ်ပါးရှိတယ်တဲ့အဲ့ဒီသူတော်စင်ကအဲ့ဒီသူတော်စင်က မျက်စိတမိတ်တောင်မှအလ္လာဟ်ရှင်မြတ်ကိုမမေ့ဘူးမျက်စိတမိတ်တောင်မှအလ္လာဟ်ရဘ်အူလ်အဇတ်ကိုသူကဘာမဖြစ်ဘူးလဲမမေ့ဘူး အဲ့တော့ Hazrat Jibril အစ္စလာမ်ကဒီရွာကိုအဇာဘအလ္လာကချခိုင်းနေဆိုတော့ဟုတ်လားငါမြန်မာသွားပြီလားဆိုပြီးအလ္လာရှင်မြတ်ကိုပြန်လဲပြီးရှောက်ထားတော့အလ္လာရှင်မြတ်ပြောတယ်အေးအဲ့ဒီသူတော်စီရဲ့အိမ်ကနေအရင်ဆုံးစပြီးဖြတ်စီဘာကြောင့်လဲဘာကြောင့်လဲဆိုတော့ hadith တော်မှာလာရှိတယ်ဒီသူကားတဲ့ငါအလ္လာဟ်ရဲ့အမိန့်နဲ့ဖီဆန်နေတာကို မြင်ပါလျက်တွေးပါလျက်ဒီလူကပြောခြင်းဆိုခြင်းမရှိတဲ့အပြင် तू ကနှာခေါင်းတော့မရှုံဘူးသဘောပြောနေတာမိမိမနစ်သက်ဘူးဆိုတဲ့ ပုံစံကိုတော့မပြဘူးတဲ့သူကအလ္လာဟ်ကိုတာတနေတာတော့မှန်နေဒါပေမဲ့သူကအဲ့ဒီမကောင်းမှုနဲ့ပတ်သက်ပြီးပါမှတားဆီးနိုင်ခဲ့ခြင်းမရှိတဲ့အပြင်သူ့မှာပုံစံကလည်းအဲ့ဒါနဲ့ပတ်သက်မနစ်မြို့တဲ့ပုံစံမပေါက်ဘူးတဲ့အဲ့အတွက်ကြောင့်မလို့အဲ့ဒီလူကိုပါဖြက်စီနောက်တဲ့အခြားဟာဒီစ်တွေမှာလည်းကြားဘူးလိမ့်မယ်မကောင်းမှုရဲ့အစရတ်ကအိမ်ပေါင်း40အထိသွားတယ်ကောင်းမှုရဲ့အစရတ်ကအိမ်ပေါင်း40အထိသွားတယ် တမျိုးတရားမှာအိမ်တအိမ်ကကောင်းနေဆိုရင်သူ့ရဲ့အိမ်မောင်းပဝင်းကျင်မှာရှိတဲ့40လုံးဟိတာရသွားတာရှိသလိုတအိမ်မကောင်းဘူးဆိုရင်အဲ့ဒီတအိမ်ကြောင့်မလို့အိမ်မောင်း40ပျက်စီးသွားရတယ်ဆိုတာလည်းဘာဖြစ်လဲရှိတယ်မိတ်ဆွေတို့အဲ့တော့ကြည်ကျွန်တော်တို့မြန်မာစကားမှာလည်းရှိတယ်ငခုံးမတကောင်ကြောင့်ဘာဖြစ်မှလဲတလီလုံးပုတ်သွားမှာအဲ့ဒီငခုံးမတကောင်တကောင်ကိုခမရမဖယ်လိုက်ဘူး နှမျောနေမယ်ဆိုရင်ခမားကျွန်တော်ဗာပြောသွားမှာလဲဒုက္ခရောက်သွားအဲ့တော့မှတ်ထားရမှာဗာလဲဆိုရင်အစ္စလာမ်သာသနာက နောက်တစ်ခုအစ္စလာမ်သာသနာကစင်ရသာသာသနာမဟုတ်ဘူးမိတ်ဆွေတို့ဘာကြောင့်လဲဆိုအစ္စလာမ်သာသနာကိုတမန်တော်မြတ်ဆလ္လာလဟ်အလိုင်းမ်ကိုအလ္လာဟ်ရှင်မြတ်ပေးလိုက်ခရေကပြည့်ပြည့်စုံစွာနဲ့ပေးလိုက်တယ်အဲ့ဒီအရာကိုလည်းတမန်တော်မြတ်ဆလ္လာလဟ်အလိုင်းမ်မိမိရဲ့နှုတ်ခတ်နဲ့ဟဂျ်တုလ်ဝဒါမှာမေးတယ်ငါကိုရောအတင်တို့ကိုထိန်ချန်ထားတာရှိလားငါကိုရောဘက်ကမပြောတာရှိလားမတင်ပေးတာရှိလား ဘယ်ဂါနာမှာကြံနေလဲဘယ်အကွက်ကိုငါကိုတော့ခြံခဲ့တာရှိလဲလို့မင်းနေတာဘသူတွေကိုမင်းနေတာလဲဆာဟာဘာတွေကိုဘယ်မှာမင်းနေတာလဲအိုးအလွန်မြင့်မြတ်လာတဲ့အာဖာတ်ကွင်းပြင်မှာအဲ့ဒီလိုအခြေအနေမှာအလ္လာဟ်ရှင်မြတ်ဘကနေအာယတ်ကြလာတဲ့အလ်ယောမအကမလ်တုလကုမ်ဒီနာဒီကနေ့အလ္လာဟ်ရဲ့ဘက်ကနေဒင်းကာမီဖြစ်သွားပြီဆာဟာဘာတွေဖြေနေတယ်ယာရဆူလလာကျွန်တော်တို့ကိုမတင်ပေးတဲ့အရာမရှိဘူး အောက်ချုပ်ရေးလည်းတင်ပေးတယ်။တဝါစုလို့ခေါ်တဲ့ရိုးကျိုးမှုလည်းတင်ပေးတယ်။ရှာပီစားတောက်တဲ့နီးလမ်းမှာအားရလည်းတင်ပေးတယ်။အီဘာဒတ်တင်ပေးတယ်။အခလာကတင်ပေးတယ်။မူအာမလာတ်၊မူအရှရာ၊ဒီနီယတ်၊အီတီကာဒတ်၊အမလီယတ်အားလုံးအားလုံးအားလုံးဘယ်အကွက်မှမတင်ပေးတာမရှိဘူးလို့ဖြေပြီးတဲ့နောက်ဒီအာရကျတယ်။အဲ့တော့မင်းစီတို့ဘာတိရလဲ။သာသနာကပြည့်ပြည့်စုံပြီးသားဘယ်သူမှထပ်ဖြည့်စရာလည်းမလိုသလိုဘယ်သူမှ စိုးစင်းမြသဘေမြင်လောက်လဲဒီသာသနာကနေရှော့ပိုင်ခွင့်မိသူကမှအလ္လာဟ်ရဗ်ဘူလ်အစ်ဇတ်မပေးထားမိတ်ဆွေတို့မှတ်ထားဟလာလ်ဟာရမ်တမ္မပိုင်ခွင့်ဒီအလ္လာဟ်မှာဘဲရှိတယ်အလ္လာဟ်ဘဲတမ္မတဲ့တမန်တော်မြတ်ဆစမြင့်နှုတ်ခပတ်ကနေပြောခိုင်းတယ်အဲ့တော့အလ္လာဟ်နဲ့အလ္လာဟ်ရဲ့ရဆူလ်မှာအပမိသူကမှဟာရမ်ဟလာလ်တမ္မလို့မရဘူး ရုပ်စွအဆုံးပြောရရင်တမန်တော်မြတ်ဆဆမြဲထံမှာတော်မှာဘယ်အရာကိုဟလာလ်ဘယ်အရာကိုဟာရမ်ဆိုပြီးမိမိဘက်ကနေတတ်မှတ်ခွင့်မရှိဘူးအလ္လာဟ်ကပဲတတ်မှတ်တဲ့အဲ့ဒီအရာကိုပဲတမန်တော်မြတ်ဆဆမ်ကပြန်လဲပြီးတော့ပြောတယ်အဲ့တော့မိတ်ဆွေတို့ကြည့်ဒီပြင်တဖ်စီဘက်ကိုတွားရင်အချိန်ကြီးကြာသွားမယ်အဲ့တော့ပြောချင်တာပါလဲဆိုရင်တယောက်တကောင်မကောင်းဘူးဆိုရင်အဲ့ဒီတယောက်တကောင်ကိုခမည်းဆွန့်ပယ်ရမယ်ခမည်းထုတ်ရမယ်အစ္စလာမ်ကစင်ရတာသာသနာမဟုတ်ဘူးဘာကြောင့်ပြောလဲ ဟာကျွန်တော်တို့ဒီစကားတွေပြောလိုက်လူတွေမူရဒတ်ဖြစ်သွားမယ်လူတွေမူရဒတ်မဖြစ်ရေးတာဝန်ခမားကိုအလ္လာမပေးထားကျွန်တော်ကိုအလ္လာမပေးထားအေးကျွန်တော်တို့လုံနိုင်တာသူတို့ကိုအစ္စလာမ်နဲ့ပတ်သက်ပြီးအီမန်နဲ့ပတ်သက်ပြီးတော့မှဒါဝတ်ပေးမယ်ပြောပြမယ်နားလည်အောင်ရှင်းပြမယ်ဒီရဲ့အပြင်ပါမှာ

اور چنورو عالم نگار ممبر بے محراب لورے وہ کافر لو نیرا نامو جی ہم کافر بناتے نہیں ہم کافر بتاتے ہیں چنورو کافر پھنے بھی سورا گو دری پیرا رے ترو گو دری چنورو کا کافر لو لائٹا مو کافر تو کو رائیں بھی اکو چی میں لائٹام اکو میسی اشی ماریم بے جہاد جہاد نینا بھی نین کافر لم کافر စိတ်ထဲမှာခနိုးခနောက်ဇနိုးဇနောက်မတင်မကြဘဝင်မကြဖြစ်ရင်လည်းကာဖီဘာကြောင့်လဲဒါရှရီယတ်ရဲ့အာဟကမ်ဒါဘယ်သူမှညင်းဆန့်လို့မရတဲ့အာမတ်အဲအဲဒီလိုအရာ ခမည်းဒီအရာတစ်ခုကိုညင်းလိုက်ရင်ဟာဒီသ်ပေါ့အများကြီးကိုခမည်းညင်းလိုက်တာပဲခမည်းဒီအရာတစ်ခုကိုခမည်းလက်မခံရင် ခမရပစ္စည်းအရာတွေအများကြီးကိုခမရလက်မခံတာဖြစ်သွားမယ်အဲ့တော့ဘာဖြစ်သွားလဲကြည်အခုကာဖီဖြစ်သွားပြီအဲ့ဒီလိုမျိုးဒီအရာကိုမကျေနပ်ဘူးစိတ်မကြိုက်ဘူးစိတ်ထဲမှာမလုံချင်ဘူးဘသူကအားနေလဲဘယ်မူဂျာဟီဒင်းမှလည်းမအောင်မိမိအသက်တွေကိုအလကားနေနေပေးဖို့အတွက်အဲ့တော့ဒီအရာကိုခမရစိတ်ထဲမှာဇနိုးဇနောက်ခနိုးခနောက်မကြင်မနဲ့ ဘဝေမကြဖြစ်ပြီဆိုခမရဲ့အီမန်ကအလွန်ပဲပါဖြစ်နေလေအားနေနေပြီအဲ့ဒီအပြင်ခမရကပြောမယ်ဟာငါတို့နဲ့ဘယ်လိုလုပ်ဖြစ်မှာလဲငါတို့ဘယ်လိုလုပ်လုပ်မှာလဲခမရကျွန်တော်လုံနိုင်လို့ဘဲအလ္လာဟ်နဲ့အလ္လာဟ်ရဆူလ်ကပြဋ္ဌာန်းခဲ့တယ်အလ္လာဟ်ကခမရကဘာလဲနောဥဇဘီလာ အလ္လာဟ်ရှင်မြတ်ကခမရလောက်အုံနောက်မရှိလို့လားခမရရဲ့ဒီမာခမရရဲ့အကလ်ခမရရဲ့ရှူအူရ်ခမရရဲ့အတိညာခမရရဲ့အီလမ်ကအလ္လာဟ်ရဲ့အီလမ်ထက်မြင့်သွားလို့လားအလ္လာဟ်ရှင်မြတ်ကကျမ်းတော်မြတ်ကုရ်အာန်ကိုတာကီယာမတ်ကီယာမတ်နေ့တိုင်လမ်းညွန်ပြကျမ်းအဖြစ်နဲ့ လွတ်ခဲ့တဲ့အော်ဆူဥပဒေနီလန်စာအုပ်အဖြစ်အလ္လာဟ်ရဲ့ဥပဒေအဖြစ်နဲ့အလ္လာဟ်ချမှတ်ပေးခဲ့တယ်အဲဒီထဲမှာအာယတ်ပေါ့ဘယ်အာယတ်မှမန်ဆူဘ်မရှိဘူးဒီအာယတ်တီဂျီဟာဒ်နဲ့ပတ်သက်တဲ့အာယတ်ကိုဘယ်အာယတ်ကမှမန်ဆူဘ်မလုပ်ထားတဲ့အတွက်ဒီဟာကတာကီယာမတ်ဘာဖြစ်မှာလဲကြံရှိနေမှာအဲ့ဒီလိုကြံရှိနေမဲ့အရာကိုခမားကဘယ်အကြောင်းကံပြပြီးတော့ညင်းပါလဲအဲ့တော့ညင်းလို့ရလားညင်းလို့မရဘူးလက်ခံလို့ ရတယ်လက်ခံရမယ်အဲ့တော့ခမည်းငင်းဆန်လို့မရတဲ့အရာဝတ္ထုတခုကိုခမည်းအကြောင်းပြပြီးငင်းနေတယ်ဆိုတာအဲ့ဒါခမည်းကျွန်တော်ရဲ့အကြောင်းပြချက်တသက်ပဲဖြစ်မယ်ဘာမှအဲ့ဒီဟာတွေကရှရီအတ်မှာတန်းဝင်မှာမဟုတ်ဘူးအဲ့တော့ကျွန်တော်ပထမအဦးဆုံးဖတ်တဲ့အာယတ်မှာလည်းကြည်အလ္လာဟ်ရှိမြတ်ဘာအမိန့်ရှိလဲမင်းတို့တတ်တာမဟုတ်ဘူးတဲ့ဖလမ်တတ်တူလူဟူအတင်တို့တတ်တာမဟုတ်ဘူးတတ်တာကငါအလ္လာဟ်မင်းတို့ပြစ်တာမင်းတို့ခုတ်တာမင်းတို့တိုက်တာမဟုတ်ဘူးတဲ့မင်းတို့ကဟန်ပြပဲ အဲ့ဒီအနောက်မှာလုံနေတဲ့အရှိဟာငါအလ္လာဟ်ရဗ္ဗူလ်အစ္စတ်ဖြစ်တယ်ခမရကျွန်တော်ဟိုးငယ်ကလေးယုံကြည်တယ်လေယုဟီဝယုမီရှင်စေတာတီးစေတာအဲ့ဒီအလ္လာဟ်ပဲရှင်စေတာတီးစရာအဲ့အလ္လာဟ်ပဲလို့ယုံပြီးတော့ခမရကျွန်တော်ကအခုပါလေကျွန်တော်တို့တေမာကိုကြောက်နေတယ်ဟိုလူငါတတ်လိုက်မယ်ဒီလူငါကိုတတ်လိုက်မယ်ခမရတေဖို့ရေးထားရင်တော့ဘယ်ပါပဲတွားတွားခမရပါပြင်မှာလေတေးကိုတေမာပဲ အဲ့တော့ကျွန်တော်တို့ကဒီအရာတွေကိုညှင်းဆန်လာပြီးကြည်မွတ်စလမန်ရဲ့အီမာနီယာနောက်တစ်ခုပြောသွားတယ်ဗာလဲအစ္စလာမ်ကဆင်းရဲတာသာသနာမဟုတ်ဘူးအဲ့တော့ခမည်းကျွန်တော်ကဟိုလူရဲ့အတုခိုးမှဒီလူရဲ့အတုခိုးမှ အမေရိကရဲ့အတုခိုးမှအင်္ဂလိပ်ရဲ့အတုခိုးမှဗုဒ္ဓရဲ့အတုခိုးမှမြန်မာရဲ့အတုခိုးမှအိုးဘယ်သူရဲ့အတုခိုးမှဘယ်ဘာသာရဲ့အတုဘယ်သူရဲ့မှဘာမှယူစရာမလိုအစ္စလာမ်မှာ ဘယ်သူရှိရမှဘာမှယူစရာမလိုအစ္စလာမ်ကအဲ့လိုပြည်ပြည့်စုံတဲ့သာသနာဖြစ်တယ်အေးအစ္စလာမ်သာသနာမှာတပါးလုံးပဲဆမ်ကဟောဆဟာဘာတွေမေးတယ်ကျွန်တော်တို့ဟိုအရင်အရင်စာအုပ်တွေမှာဒီလိုဆုံးမစကားတွေပါတယ်ဒီလိုကောင်းတဲ့အရာတွေပါတယ်လက်ခံလိုက်ရမလားကောင်းတဲ့ဆိုရင်လက်ခံလိုက်အဲ့ဒါကိုရှရီအတ်ကဘာမှအပြင်းမပြောဘူးသို့တော့အဲ့ဒါယူဖို့လိုလားဆိုတော့အဲ့ဒါယူဖို့မလိုဘူးအဲ့ဒီအရာနဲ့ပတ်သက်ပြီးတော့လဲဒီမှာပါလဲပြဋ္ဌာန်းပြီးသားပဲမွေးတာကနေတည်တဲ့အထိဒီမှာမရှိတဲ့အရာဘာမှ မရှိဘူးအဲ့တော့မှတ်ထားရမှာပါလေဒီသာသနာဟာပြီးပြည့်စုံပြီးသားဖြစ်တဲ့ဘယ်သူရှိရမှဘယ်အကြံဉာဏ်မှယူစရာမလိုဘယ်သူရှိရမှဘာမှတောင်းခံစရာမလိုနောက်တစ်ခုမိတ်ဆွေတို့ခမည်းကျွန်တော်တော်တော်ရှက်စရာကောင်းသွားတဲ့အရာကဟာအမေစုကဲပါဟာအမေစုလည်းမကဲနိုင်ဘူးအဖေစုလည်းမကဲနိုင်ဘူးဘာလို့လဲခမည်းကြည့်တေချာလေးခမည်းကျွန်တော်ရဲ့အီမန်ကိုမေးအခန်းထဲမှာတယောက်တည်းထိုင်ပြီးတော့မေး တေချာလေးစဉ်းစားကြည့်လူတယောက်ကကိုယ့်ရဲ့ဟေဖာဇတ်တောင်မှအခြားသူရဲ့အကြောင်းပြုပြီးတော့ကိုယ့်ရဲ့အိမ်ရဲ့ဟေဖာဇတ်အတွက်ခွေးကိုအကြောင်းပြုပြီးတော့ခွေးနဲ့အိမ်ကိုစောင့်ခိုင်းတဲ့လူမိမိရဲ့အသက်ကိုတေမာကြောက်လို့လူတွေအများကြီးဘေးပတ်လည်ကနေပြီး bodyguard လိုက်ရတဲ့လူသူကိုယ်တိုင်တော့မှ hifazat မရှိတဲ့လူရှိမှခမရပါ hifazat တောင်းမှာဒါ ਉਹ ပဲဟာဂျီအမ်ဒါဒူလာ مہاجر مکی رحمت اللہ علیہ تکھیں امیشی رے با یہ ٹھا لے سی آجی گا ممی یہ اکھانے ماں بائی یہ لے اس رو سالی دے جاؤں یہ ٹھا رے منو ٹاؤں میں اسو یہ نے لو اچھے مشیر لوشیا ٹاؤں با اپنی حاجت مانگنا ہو تو اس سے مانگو جس کا کوئی محتاج جس, جس کا کوئی حاجت نہ ہو محتاج مفیٹے لو لو اچھے مشیرے توشی ماں ٹاؤں نے دنیا ماں لو اچھے مشیرے تو بدوشی لے بائیں لو اچھے آلو ما شیرے دنیا تخو لو ما لو اچھے مشیر لو مشیو اور ٹو ملے اللہ رب العزت شیرت اللہ حفاظت اٹوے اللہ بے تو میں اللہ نیا تو میں اللہ حفاظت اٹوے باما ملو اللہ کو بدوما کاغذو اللہ حفاظت کا آلو نما امین زو امیا سونگ اور حفاظت ٹاؤں گی ایمانی حفاظت جانی حفاظت ماری حفاظت इज्जत आबरू ये हिफाजत बेहिफाजत थे टाउन टाउन बे काकवे मुंह बे टाउन टाउन बे नियामा टाउन माले अल्लाह शीमा टाउन में भाई ले अरे अल्लाह रबुल इज्जत का अरे यारे लोला मलो वो अल्लाह को बदूमा काजिया मलो अल्लाह का पे भी सोए ले बदूमा हुई आओ सब फर पाएंगे मशीबू अरो अकागवे टाउन ये बदूमा टाउन माले अल्लाह रबुल इज्जत मा टाउन အဲ့တော့အလ္လာဟ်ရဲ့အချစ်တွေရဖို့အတွက်ကနီးလန်းလေးတွေရှိတယ်ခင်ဗျာကျွန်တော်သိပြီးသား နှလုံးသားကတဲ့မိမိရဲ့ချစ်သူကိုဟာငါရဲ့ချစ်သူကိုငါအတွက်ဖြစ်သွားရမယ်ငါချစ်သူကိုငါရင်ဝဲပိုက်လိုက်ခြင်းနဲ့ငါချစ်သူကိုငါတရိယာခြင်းနဲ့ငါချစ်သူချစ်သူအဲ့လိုဖြစ်နေပြီဆိုရင်တဲ့အဲ့ဒီအချစ်ကိုဖွားဟလိုက်ပါမောဟလိုက်ပါပြောလိုက်ပါရွတ်ဆိုလိုက်ပါတဲ့အဲ့လိုဆိုခြင်းကိုပဲအစ္စလာမ်ကကလီမာလို့ခေါ်တယ်နှလုံးသားကချစ်သူကိုချစ်ချင်နေပြီဆိုရင်ဖွားဟလိုက် စကလုံးထွင်လိုက်ပြောလိုက်ဘာပြောမှလဲလာအီလာဟာအီလ္လာလောပြောလိုက်လာအီလာဟာအီလ္လာလောဘယ်သူမှမရှိဘူးဘာမှလုံနိုင်တဲ့သူမရှိဘူးအစ်လလောအလ္လာဟ်ပဲရှိတယ်ကာနိုင်တာအလ္လာဟ်ပေးနိုင်တာအလ္လာဟ်ကျွေးနိုင်တာအလ္လာဟ်ခမရကျွန်တော်စကားပြောတယ်မလားပြောတယ်အစ်ဇတ်ပေးတာအလ္လာဟ်ဇီလတ်ပေးတာအလ္လာဟ်တတ်နေတာအလ္လာဟ်ရှင်စေတာအလ္လာဟ်ခမရအဲ့တော့ ဘသူရှိမှတောင်းပါလဲဖွင့်ဟလိုက်မိမိရဲ့ချစ်သူကိုပြောလိုက်လာအီလာဟာအစ်လလောအဲ့ဒီအရှင်ဒီရောက်ဖို့ကျွန်တော်တို့မသွားတတ်ဘူးမုဟမ္မဒ်ရဆူလလောကိုရောပြတဲ့လမ်းကြီးလျှောက်ပြီးအရှင်ထံလာမယ်ကိုရောအရှင်လက်ခံတော်မူပါဘတ်ဖွင့်ဟလိုက်ကလီမာဖတ်လိုက်ဟာနှလုံးသားလိုလားတယ်ကိုယ့်ရဲ့ချစ်သူနဲ့စကားပြောခြင်းတယ်ချစ်တဲ့သူနဲ့စကားမပြောခြင်းဘူးလားတိတ်ပြောခြင်းတာပေါ့ဟာချစ်သွားပြီတိသွားပြီချစ်တဲ့သူကလည်းသူ့ကိုချစ်တယ်ဆိုတာဘာနဲ့ပြောလိုက်လဲ

ချစ်သူနဲ့စကားပြောခြင်းတော့အစ္စလာမ်ကတင်ပေးလိုက်တဲ့နီလန်ဘာလို့နမတ်သွားဖတ်အာတခါတည်းချစ်သွားတော့ချစ်သူအတွက်ဟာအငတ်လက်ခံခြင်းနဲ့ဟာချစ်တဲ့သူအတွက်ကများစန္ဒနာကြီးတနာကြီးသမင်းစားခြင်းတွေမေ့သွားစောက်ဆိုစောက်နေတယ်ကြောင်စင်းကြီးစောင်းစောင်းစောင်းအမ်အခုလက်ချစ်တဲ့သူအတွက်အစာခံခြင်းနဲ့ဘလို့အစာခံမလဲရှရီအတ်ကတင်ပေးတဲ့ရိုဇာထားတယ်ရမဇာလာမှာရိုဇာထားဒါဖရတ် အဲ့ဒီတဲ့အပြင်နောက်ထပ်ချစ်သူကိုနောက်ထပ်ချစ်ကြောင်းတတိပြခြင်းပြီးတဲ့ဆိုရင်တလမှာ3ရက်လရက်လရဲ့အလေ3ရက်အရာမေ20ရက်ရူဇာကိုထားအဲ့ဒါနဲ့ထပ်ပြီးခမရပြခြင်းတပတ်မှာ2ရက်1ရက်ဂျာတာပရိတနင်းလားသို့မဟုတ်ဂျာတာပရိနေ့1ရက်ရူဇာထားကြည့်ပြချစ်သူအငတ်နေတယ်နှလုံးသားလိုလားလာပြီဟာအချစ်သူအတွက်ပစ္စည်းတစ်ခုခုသုံးရင်ကောင်းမှာ ပတ်ဆက်အကုန်ကြခံရင်ကောင်းမယ်ဘလို့ကုန်ကြခံရမလဲအဲ့တော့ဒီန်ကတင်ပေးတယ်ရှရီယတ်ကတင်ပေးတယ်သာသနာတင်ပေးတယ်ဘာတင်ပေးလဲမင်းရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေတွေအနေနဲ့ဇကာတ်ပေးလိုက်တာချစ်သူအတွက်သုံးလိုက်တာပဲအလ္လာဟ်ဆုဘဟာနကြည့်ဘာပြောလဲဇကာတ်ပေးလိုက်တယ်အခုနှလုံးသားလိုလာတဲ့ချစ်သူရဲ့အိမ်ကိုပတ်ချင်တယ်ဟာကိုချစ်တဲ့ကောင်မလေးရှိတယ်ဆိုရင်ခမရအဲ့လမ်းမှာဟိုဝင်ထွက်ဒီဝင်ထက်ခမရလမ်းဖို့လုံနေတယ်လမ်းတိုင်းနေတယ်ဟာဟိုဘက်လမ်းဒီဘက်လမ်း ဘယ်နဲ့ဘယ်နီနေရာနဲ့အဲ့ဒီအိမ်ကိုသွားလို့ရလဲခမရလမ်းကြောင်းนี่အားလုံးကိုခမရကြည့်လိုက်အဲအဲ့ဒီအတိုင်းအခုချစ်သူရဲ့အိမ်ကိုပတ်ချင်ပြီခမရသွားချင်ပြီဆိုတော့ရှရီယတ်ကပြောတယ်အေးချစ်သူရဲ့အိမ်ကိုပတ်ချင်ဟတ်သွားဟတ်သွားပြီးကာဘာကြီးကိုတဝါဖလဲကြည့်ဘလောက်ပြည့်စုံတဲ့တာသနာလဲဘလောက်ချစ်စရာကောင်းတဲ့တာအဲအခုအချစ်ကဂိတ်ဆုံးလာပြီချစ်တဲ့သူအတွက်အသက်ပါပေးလိုက်ချစ်တဲ့သူကိုအသက်ပေးခြင်းတယ် မှတ်ထားဒုနီယာကြီးမှာဘယ်သူအတွက်မှအသက်ပေးခြင်းမပိုင်ဘူးတစ်အလ္လာဟ်ရဘ်ဘူလ်အစ်ဇတ်အတွက်နှစ်တမန်တော်မြတ်ဆလလာဟူအလัยဟီဝဆလမ် အတွက်ကိုရောမြတ်ဆစမြအစ်ဇတ်ကြောင့်တော့၎င်းကိုရောမြတ်ကိုထိပါ၍တော့၎င်းခမည်းအဲ့ဒီလူကိုအသက်ပေးပြီးတော့သူ့ကိုဖြည့်ရှင်းမယ်ဆိုဖြည့်ရှင်းပိုင်ခွင့်ရှိတယ်။တုံးကဒီသာသနာအတွက် မဒဒီညရေးရတဲ့အားလုံးမှခမည်းအသက်ပေးပိုင်ဝင်ပါပဲလေရှိတယ်နောက်တစ်ခုကပါလဲနောက်တစ်ခုကပါလဲဆိုရင်မဒရှရီအတ်မှခမည်းကြည့်ဘာလို့ပြည်စုံလဲဆိုတော့ဘာပြောလဲမင်းရဲ့တဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေမင်းကိုအလ္လာဟ်ပေးထားတဲ့နီမတ်ကိုကာကွယ်ရင်းနဲ့မင်းတည်သွားရင်ရှဟီးဖြစ်မယ်တဲ့အသက်ပေးပိုင်ဝင်အလ္လာဟ်ပေးထားတယ်အဲ့တော့မတ်ထားမိတ်ဆွေတို့ကြည့် ဒီနတ်ဘာလုပ်ပေးတာလဲအသက်ပေးဖို့အတွက်ခွင့်ပေးထားတဲ့နေရာတွေဒါအဲ့တော့အသက်ပေးဖို့ဘယ်နေရာကိုခွင့်ပေးထားတာလဲအဲ့ဒီနေရာတွေမှာ အသက်ပေးဖို့ခွင့်ပေးထားတယ်နောက်တစ်ခုကြည့်မိတ်ဆွေတို့ဒီမှာခမည်းကျွန်တော်ကအခုထောင်ကြမှာကြောက်တယ်ဒီအကြောင်းကိုပြောရင်ထောင်ကြမယ်ဒီအကြောင်းကိုပြောရင်ကြိုးစဉ်တင်ခံရမယ်ဒီအလုံးလုံးလို့သာသနာရန်သူတွေနဲ့တိုက်ခတ်လို့အဖမ်းခံရရင်ခမည်းကြိုးစဉ်တင်မယ်တတ်မယ်ခမည်းကို ပြန်တတ်မယ်ခမားကြောင်းဒါပေမဲ့ခမားကိုယ်တိုင်တကူတကူခမားကိုစွတ်ဆွဲလိုက်တယ်အလ္လာမလုပ်ပါစေနဲ့ခမားကိုအလ္လာကဒီအရာတွေကိုကြောက်ရင်လဲအလ္လာက လုံးလို့ရတယ်ဒီခမားဘာမှမစီမဆိုင်နဲ့ခမားအိမ်ထဲကိုလူတယောက်ကလာပြီးစေတုပ်တထုပ်ပြစ်သွားတယ်ခမားအဖမ်းခံရခမားထောင်မသွားရဘူးလားသွားရတယ်ခမားအမွေကိစ္စရန်ဖြစ်တဲ့ညီကိုချင်းခမားထောင်သွားရတယ်အဲဒီလိုထောင်သွားတာကျတော့တန်လာ ခမရမသွားရဘူးလို့မတင်နဲ့ခမရဒင်းအတွက်မပေးရင်လည်းအလ္လာဟ်ခမရကိုထောင်ပိုးရေးထားရင်ပို့မှာပဲအဲ့တော့မှတ်ထားဒီမှာကအသက်ပေးပိုင်ခွင့်ရှိတယ်ဘယ်အနေရာတွေမှာလဲအဲ့ဒီနေရာတွေမှာပဲအသက်ပေးလို့ပါပဲလေရတယ်ခမရောအခုလူတယောက်ကတတ်မယ်ဟေးအခုစစ်စာလို့လုံးတယ်မလားအခုမိထီလာမှာငါ့ကိုဦးချရှစ်ခိုး လက်အုပ်ဖြီးမြန်မာလို့ခမရဦးချပြီးတေဘယ်သူကပြောရတာလဲအဲ့ဒါမွတ်စလမန်ပုံစံနဲ့သိတာခမရဦးချတဲ့လက်အုပ်ဖြီးတဲ့သူ့ကိုခမရစတာလုပ်တဲ့လှုပ်ပြီးလဲတတ်တာလှုပ်ပြီးတော့လဲအဲ့ဒီလူကဘယ်လိုလို့ရှဟီဒီဖြစ်မှာအဲ့ဒီလိုဘယ်လိုဂျန်နတီဖြစ်မှာ ခမရပြောသမှာအီမာနောင်ပါလာခတရာရှိတယ်မိတ်ဆွေတို့အထဲကမပါဘူးဟာဇူအူမာရဒီအလ္လာဟ်တာလာဘာပြောလဲခမရပူတူးတတ်တဲ့တီကာ တေလာနဖူးမအနီအောင်တတ်ထိုင်ခမရတို့ကျွန်တော်ဟိန္ဒူပဲပြောမှာဖတ်ဝါဇာဟိရအပေါ်မှာပဲရှိတယ်အင်ဒလာအလ္လာနဲ့ခမရနဲ့ရှင်ဒါပေမဲ့ခမရတို့လောလောဆယ်အစ္စလာမ်ပုံစံနဲ့တကြိုပိုင်ခွင့်မရှိတော့ဘူးမှတ်ထားနော်မိတ်ဆွေတို့ခမရတို့ကျွန်တော်တို့လွယ်လွယ်လေးစကားတွေတအားပြောတယ်မှတ်ထားမိတ်ဆွေတို့အခုပြောနေခမရတို့ဓာတ်ထောက်ပြီးတော့ပြောဟိုးမှာဆဟာဘာတွေမှာခမရအသေးကွဲသွားမယ်ဆဟာဘာတွေမှာဆဟာဘာတွေကို အသက်တွေကိုဒီလိုညင်းဆဲပြီးတော့မှအီမန်ကိုဆွန့်လွတ်ခိုင်းတဲ့ဆဟာဘာတွေမဆွန့်လွတ်ဘူးမိတွေနဲ့ကတ်တဲ့ရိုက်တဲ့ဆဟာဘာတွေအများကြီးရှဟီဒ်ဖြစ်သွားတဲ့ဒီလိုမျိုးမကမှာအဲဒီထဲမှာဟဇရတ်ဘီလာလရာဒီအလ္လာဟူတာလာတယောက်ကလုံးဝမမမမကြန့်ခံကြာပွတ်တင်နဲ့ရိုက်တဲ့အဲဒီဒဏ်ရာတွေအပေါ်မှာကြောက်ခဲဖိပြီးတော့နေပူကြီးထဲမှာချထားတဲ့ဟဇရတ်ဘီလာအဟဒ်မလွတ်ဘူး အဟဒအဟဒတပါးပဲတပါးပဲတပါးပဲအလ္လာဟ်အလ္လာဟ်ဒါပဲဟာဇ်ဘီလာလ်ရဒီအလ္လာဟ်တာလာကိုတန်နေမီးဖောက်ပြီးတော့ကတ်ခမရပုံမြင်မဟုတ်ဘူးအဲ့ဒီဒန်နီကိုတော်ယုံဆဟာဘာမခံနိုင်တော့ရှဟီဒ်တိဖြစ်ကုန်တည်ဆုံးကွယ်လွန်ကုန်တယ်ဒါပေမဲ့အီမန်ဆွတ်လွတ်ခဲ့တဲ့ဆဟာဘာမရှိဘူးမဒါနောမိတ်ဆွေတို့တမိုင်းဒီမှာ အထောက်ထားနဲ့တကွာ အဲ့တော့အခုခမည်းကိုဓာတ်ထောက်ပြီးတော့အီမန်လွတ်ခိုင်းတယ်ခမည်းအတိခံပလိုက်ရှဟီဒ်ဖြစ်သွားမယ်ဘာမှရှရီအတ်မှာခမည်းအပြည့်မရှိဘူးဒါရှရီအတ်ကအသက်ပေးခိုင်းနေတဲ့နေရာမှတ်ထားခမည်းအခုဓာတ်ထောက်တာလေပြောတဲ့ဝတ္တဆာရှရီအတ်ကပြောတယ်စားလိုက်တဲ့အသက်တွေမှာကြောက်ရင် ခွင့်ပေးပလိုက်ဝတ္တဘလောက်ယွန်စရာကောင်းလဲနဂျီဆူလအိုင်းရှရီအတ်ကတမတာခမည်းခမည်းအသက်ပေးပိုင်ခွင့်ခမည်းကိုရှရီအတ်ကမပေးထားမှတ်တာတော့ခမည်းကျွန်တော်ကိုထင်တဲ့နေရာမှာအသက်ပေးခြင်းပိုင်တယ်မထင်နဲ့ ခမရကျင်တော့အချင်းချင်းချားတဲ့အချိန်လက်မြောက်တယ်အဲ့ဒီလက်တွေကာဖီကိုချားဖို့ဘာရောမမြောက်တာခမရမူဆလမန်တယောက်ကိုပြောရင်နည်းနည်းလေးဒေါသထွက်သွားတယ်နည်းနည်းပြောရင်ဒေါသနည်းနည်းပြောရင်ဒေါသပလီစီယာနည်းနည်းလေးစကားကြမ်းသွားရင်မွတ်တော်လီဒေါသအဲ့ဒီမွတ်တော်လီဟာရမ် အလ္လာဟ်ရဲ့အိမ်ကိုဖျက်ဆီးနေတဲ့ကောင်တွေပေါ်မှာဘာကြောင့်မထွက်တာခမည်းကျွန်တော်အီမန်လားဒါအီမန်လားအဲ့တော့အသက်ပေးပိုင်ခွင့်ကိုရှရီအတ်ကတတ်မှတ်တာဒီနေရာမှာမပေးနဲ့ဒီနေရာမှာပေးအခုပြောနေတယ်ကြည်ဝတ်သားစားလိုက်အသက်ပေးခွင့်ခမည်းတော်မပေးတော့သုံးရက်ငှက်နေတဲ့ဝတ်သားပဲလာတယ်စားဝါဂျစ်တတ်မှတ်ထားတယ်ခမည်းမစားပဲတင်ဂုဏဖြစ်မယ်ကြည်အသက်ပေးခွင့်မပေးထားဘူးရှရီအတ်ကခမည်းဟိဒါယာကျမ်းမှာလန်ကြည့်ဒီမစအလာပါဒီဒါ ခမားတို့စဉ်းစားကြည့်အခုကြည့်ဝတ်သားဖို့ကြတော့နဂျီဆူလ်အိုင်စားခွင့်မပေးထားဘူးဒါအသက်ပေးခွင့်ရှရီယတ်က မပေးထားတာမိတ်ဆွေတို့အသက်ကိုကိုပေးခြင်းတဲ့နေရာမှာအသက်ကိုပေးလို့ရလားမရဘူးနောက်တစ်ခုအခုခမားတို့ဓာတ်ထောက်တာလဲတနက်ထောက်တာလဲဒါမှမဟုတ်ခမားရေးစားနေတယ်ငတ်ပြီးတေတော့မယ်ခုခမားချင်းမှာအရက်ပဲလာတယ်အရက်ပဲလာတော့ခမားကတောက်ရရင်ဂုဏဖြစ်သွားမယ်ဟာဒါအုံမုလ်ခဘာအစ် မကောင်းမှုတွေရဲ့အမေဘွားတော်အဖွာအဲ့တော့ခမရဒါကိုအခုကျူးလွန်ရင် အပြစ်ဖြစ်ပြီလားခမရကိုရှရီယတ်ကပြောတယ်အဲ့အချိန်မှာခမရအသက်ပေးခွင့်မရှိဘူးတဲ့အဲ့ဒါကိုတောက်အဲ့ဒါကိုတောက်တိထာနာတော့နေတာမိတ်ဆွေတို့ကြည့်နံပါတ်3အခုခမရကိုဓာတ်ထောက်ထားတယ်တနတ်ထောက်ထားတယ်ဇင်နာလို့မလုံးရင်တပ်ပြစ်မယ်ရှရီယတ်ကပြောတယ်မလုံးနဲ့အသေးခံ အဲ့တော့ခမည်းကြိုက်တဲ့နေရာမှာတေလို့ရလားမရဘူးမိတ်ဆွေတို့မတ်ထားခမည်းထွက်ပြေးရင်နဲ့တေတယ်ရှရီယက်ကခွင့်ပေးထားလားခမည်းမေးဘူးလားပလီကိုဖြတ်နေတာခမည်းမျက်စိနဲ့မြင်ပါလျက်ခမည်းကထားပြီးတော့အလိုက်အိမ်ကိုကုရ်အာန်ကိုသေးနဲ့ပန်းနေတယ်ကုရ်အာန်ကိုဖျဲပြီးတော့လမ်းပေါ်မှာပြစ်နေတယ်ကုရ်အာန်ကိုမီးထဲမှာပြစ်နေတယ်ခမည်းမျက်စိကမြင်ပါလျက်ထားပြီးပြေးပိုင်ဝင်ရှိတယ်ရှိလားမေးဘူးလား ဘယ်အာလင်ကလည်းပြောဘူးလေအဲ့ဒီအာလင်နေမှာရောအဲ့လောက်အဟစာရှိလားမတ်ထာမစအလာတခုမိတ်ဆွေတို့ဖတ်တော်ဆောက်တယ်မှာလန့်ကြည့်မေးကြည့်အာလင်တွေကိုစစ်မှန်တဲ့အာလင်တွေကိုကျမ်းတော်မြတ်ကုရ်အာန်ကမီးလောင်နေတယ်အဲ့ဒီကုရ်အာန်ကိုအသက်ပေးပြီးကယ်ပိုင်ခွင့်ရှိတယ်မတ်ထာနော်ခမရအဲ့ဒီမီးလောင်ထဲမှာကုရ်အာန်ကိုမြင်လိုက်တယ်ကုရ်အာန်ရှိနေတယ်အိမ်တိမ်မှာမီးလောင်နေတယ်ခမရဝင်းရင်ခမရတည်သွားနိုင်တယ်တေးပါစေအလ္လာဟ်ရဲ့ကလာမ်ကိုကယ် အသက်ပေးခိုင်းနေတာအခုခမားကပြေးနေတာပြေးလို့အနောက်ကလိုက်ပြီးအသက်ခံရရင်ခမားပဲဘဝနဲ့တင်ပါမဒါဟာဒီစ်တော်မှာတမောင်မဲဆိုအမိတ်ရှိတယ်ဘယ်သူရဲ့နှလုံးသားထဲမှာအတွေးထဲမှာတော့မှဂျီဟာစိတ်တက်မဝင်ဘူးလေအဲဒီလူတေးပြီဆိုရင်နဲ့မူနာဖစ်ဘဝနဲ့တင်မယ်အလ္လာရှင်ထိမ့်သိမ့်တော်မူခမရအတွေးတော်ဝင်ဘူးလားငါဒီကာဖီတွေကိုပြန်လှုပ်ရမယ် သူတို့ကုရ်အာန်ကိုဒီလိုဘေဟိုမတီလုပ်တယ်ကုရ်အာန်ကိုစော်ကားမော်ကားပြုတယ်အလတ်ရဲ့အိမ်တော်တွေကိုပလီတွေကိုဖြိုဖျက်တယ်တမန်တော်ရဲ့အိမ်တော်ကျောင်းတွေကိုဖျက်ဆီးတယ်ငါတို့သူတို့ကိုဘာမှပြန်ပြောခွင့်မရှိဘူးလားငါတို့သူတို့ကိုဘာမှပြန်လုပ်ခွင့်မရှိဘူးလားခမည်းအဲ့ဒီလောက်အတွေးတော်မဝင်ဘူးရင်ခမည်းရဲ့အီမန်ခတရာမှာရှိတယ်အဲ့တော့ခမည်းပြေးခြင်းကဘယ်လိုပိုင်သွားတာမထာအသက် ပေးဖို့လဲရှရီအတ်ကပါလောက်တာတယ်တတ်မှတ်တာတယ်အခုခမရရဲ့စိတ်ကလိုလားလာပြီးချစ်တဲ့သူအတွက်အသက်ပေးလိုက်ခြင်းလေခမရကောင်မလေးအတွက်အသက်ပေးပိုင်ခွင့်မရှိဘူးဒါရှရီအတ်ကတတ်မှတ်တာခမရရဲ့ကောင်မလေးကလင်နောက်လိုက်ပြေးသွားလို့ခမရတရားပွားခုံချဟာရမော့ဂျဟန္နမ်သွားမဲ့တည်ခြင်းမရှိဘူးလားဂျဟန္နမ်သွားမဲ့တည်ခြင်းကျွန်တော်ရှိမှလူတွေအများကြီးပဲအဲဒီလိုမွတ်စလမန်ရဲ့အသက်တွေ အလကားနေရင်နဲ့အလဟတ်တအချီးနီးတင်နေတာကြခမရတော့ဘာမှပြောအခုဘာမှအပြည့်မဲ့တဲ့အလ္လာဟ်ရဲ့လမ်းမှာ အလ္လာဟ်ရဲ့ကလာမ်ကိုကြက်နေတဲ့ဟာဖစ်ကလေးလေးတွေတည်သွားတာခမရတော့မှခံစားချက်မရှိဘူးပြောလေခမရတော့မှခံစားချက်မရှိဘူးလားအဲ့ဒီလိုမျိုးမှတ်ထားတော့ခမရအခုခမရတော့မလုပ်ဘူးနောင်ခမရတော့လုံနိုင်မှာမဟုတ်ဘူးအလ္လာဟ်ထိမ့်သိမ့်တော်မူပါတယ် အဲ့တော့ခမားအခုချစ်သူအတွက်အသက်ပေးခြင်းမီရှရီအတ်ကပြောတဲ့ခမားသွားပြီးတော့အသက်ကိုပေးတဲ့ဘယ်မှာပေးမှာလဲဂျီဟာဒ်မှာပေးချစ်သူအတွက်အသက်ပေးခြင်းရင်ဘယ်မှာပေးဂျီဟာဒ်မှာပေးရှင်းနေလားမိတ်ဆွေတို့ဒါရှရီအတ်ကခိုင်းနေတာမင်းရဲ့အသက်ကိုစစ်မှန်တဲ့ပုံစံနဲ့ပေးခြင်းရင်တလန်းနဲ့ပဲသွားပေးလိုက်တလန်းနဲ့ပဲအဲဒီမှာမင်းချစ်သူအတွက်အသက်ပေး မထာမိတ်ဆွေတို့အဲ့တော့ကျွန်တော်တို့ခမားတို့အတွက်ကတော့လွယ်လွယ်လေးပဲဒုနီယာကြီးမှာအမှန်တကယ်သွားမယ်ဆိုရင်ဗာလဲလွယ်လွယ်လေးပဲခမားကိုရှရီယတ်ကတင်ပေးပြီးသားချစ်ကြောင်းကိုဖွင့်ဟခြင်းကလီမာဖတ်လိုက်ချစ်သူနဲ့စကားပြောခြင်းနမားဖတ်လိုက်ချစ်သူအတွက်အငတ်ခံခြင်းရိုးစားထားလိုက်ချစ်သူအတွက်ပတ်စံသုံးခြင်းဇကာတ်ပေးလိုက်ချစ်သူရဲ့အိမ်ကိုပတ်ခြင်းဟဂျ်လုပ်လိုက်ချစ်သူအတွက်အသက်ပေးခြင်းခမားပါလုပ်လိုက်ဂျီဟာဒ်လုပ်လိုက်တဲ့မရှင်းဘူးလားမိတ်ဆွေတို့ဟဇရတ်အလီရာဒီအလ္လာဟူတာအလာအန်ဟ ဟဇအလီကဗာမိတ်လဲဆိုရင်တဲ့ဟဇအလီကအမိတ်ရှိတယ်ပရိရှာနီတွေကတဲ့တိလာပရိရှာနီတွေပူဆွေးမှုတွေစိတ်ထဲမှာမကြည်မှုတွေဒုက္ခတွေတောကတွေကားတဲ့ဟာလက်တီကနေပြီးလာတာမဟုတ်ဘူးတဲ့အခြေအနေကြောင့်ဖြစ်လာတာမဟုတ်ဘူး အချိန်นี่กว่าဒီလိုပဲလေခေတ်ကာလกว่าဒီလိုပဲလေကျွန်တော်တို့ကဒီလိုပဲလေငိုနေတယ်မဟုတ်ဘူးခယာလာကနေဖြစ်တာတဲ့ဟာလာကနေဖြစ်တာမဟုတ်အချိန်นี่ကဖြစ်တာမဟုတ်ခမည်းကျွန်တော်ရဲ့အတွေးအခေါ်ညံ့ဖင်းလာမှုကြောင့်ပရိရှာနီဖြစ်တာမှတ်တာနော်ကျွန်တော်တို့ရဲ့အတွေးတွေနှိမ်ကြလာအောက်တန်းကြလာလူများတွေကိုအထင်ကြီးလာလူများတွေကိုအားကိုးလာတယ် တွေးတွေပတ်သက်လာတယ်အတွေးတွေညံ့ဖျင်းလာတယ်အတွေးတွေတိမ်ဖျင်းလာတဲ့အတွက်ကြောင့်ပရိရှာနီနဲ့ယင်ဆိုင်ရတာမှတ်လိုက်အကောင်းဆုံးမျက်စိဟာတဲ့အကောင်းဆုံးမျက်စိဟာတကယ်ကိုလိုအပ်တဲ့အချိန်မှာမှတ်တာနော်အရေးကြီးနေတဲ့အချိန်မှာအဲ့ဒီအမှန်တရားကိုမျက်လုံးချင်းရှင်းကြည့်ရတဲ့မျက်စိက ဒါလင်အကောင်းဆုံးမျက်စိဖြစ်တယ်ခမည်းအမှန်ပဲခမည်းဘာကြောင့်ကာဖီတွေရှေ့မှာမမမမနဲ့မပြောရဲတာလဲခမည်းမမှန်လို့ခမည်းမှန်ကြည့်ခမည်းရဲ့မျက်စိကအကောင်းဆုံးမျက်စိဆိုရင်ခမည်းအဲ့ဒီကာဖီတို့မျက်လုံးချင်းရှင်ပြီးပြောရဲတယ်ဟဲ့ကောင်မင်းလာကာပေးစရာမလိုတွားရဲကိုလည်းခမည်းမောင်းထုတ်စစ်တပ်ကိုလည်းမောင်းထုတ်ခမည်းကျွန်တော်မြင်ပြီးသွားလေသူတို့ကာပေးလို့တခါတည်းကွင်းမြင်ပဲကြက်သူတို့ကာပေးလို့ပလီပြာဖြစ်သွားတာပဲကြက်နေ သူတို့ကပေးလို့ကုရာနီလမ်းပေးရောက်သွားတာပဲရှိတယ်။အလားလားကပေးတာ။အဲလိုကောင်ခမည်းကမပြောရဲအောင်ခမည်းကျွန်တော်ကဘာဖြစ်နေလဲ။အဲ့တော့မျက်စိဟာဇာအလီဘာပြောနေလဲ။အကောင်းဆုံးမျက်စိကအမှန်တရားရှင်ပြီးကြည့်ရအောင်။ခမည်းပြောပလိုက်။အဲဒီကောင်မှရှင်းပလိုက်။လာတိုင်းတားတဲ့ကောင်မှရှင်းပလိုက်။ဘယ်နှစ်ယောက်တားမလဲကြည့်မယ်။အလ္လာဘလောက်အထိနေမလဲကြည့်မယ်။

ဒါပေမဲ့ဘယ်အချိန်လဲခမည်းကအမှန်တရားကိုမမမမရင်ဆိုင်ရဲတဲ့တတ္တိရှိရတယောက်တည်းရှိတယ်တယောက်တည်းလို့ဘာမှမဖြစ်ဘူးအလ္လာဟ်ရဲ့ထံမှာခမည်းတယောက် izzat ရဲ့ maut နဲ့တည်သွားမယ်ကြံတဲ့ကောင်တွေအားလုံးခွေးတည်တည်ပါစေခမည်းနဲ့ဘာမှမဆိုင်မှတ်ထားဘယ်မူဖတီပြောပြောမပြောပြောအဲ့ဒီမူဖတီလဲလူလိုတည်ရမယ်လို့ခမည်း guarantee ရှိလားမူဖတီဖြစ်ရင် izzat နဲ့တည်ရမယ်မူဖတီဖြစ်ရင် iman maut တည်ရမယ်ဆိုတာဘယ်စောင်းမှမမြည်တာသိထားမှာ ကိုယ့်ရဲ့အီမာနဲ့ကိုယ့်အဆင့်နဲ့ကိုပဲအဲ့တော့ခမည်းတယောက်ကတော့အလ္လာဟ်ရဲ့အတွက်မာမမမတ်နဲ့ခမည်းအမှန်တရားရင်ဆိုင်ပြီးကြည်အဲ့ဒါဆိုရင်ခမည်းအစ်ဇတ်နဲ့တည်မယ်ဒုနီယာမှာတဲ့အခက်ဆုံးအလောက်ကဟဇရတ်အလီအမိန့်ရှိတယ်ကိုကိုကိုပြုတ်ပြင်ခြင်းပဲကိုကိုကိုပြင်အလွယ်ဆုံးအလောက်ကလူများကိုမကောင်းမြင်တာလူများမကောင်းပြောဖို့အရန်လွယ်တယ်ခမည်းကြည့်အခုခမည်းတယောက်တည်းလုပ်ကြည့်ခမည်းပြောပြီတခါတည်း အာကိုရှိမှာဘာမှလက်နက်မှမရှိတာလို့တေးမှာပေါ့တိရတာနဲ့ဒီကောင်အလကယူနေတာသွားတေးတာရှရီအတ်ကတေးခိုင်းတာမင်းကဘာကောင်းမလို့မေးလေပြန်မေးခမရတို့ကျွန်တော်တင်ပေးနေတယ်အခုအထောက်ထားနဲ့တင်ပေးနေတယ်ပြန်မေးရှရီအတ်ကဒီညမှာတေခွင့်မပေးထားလားအဲ့ဒီကောင်အဲ့ဒီမူဖတီအဲ့ဒီအာလင်အဲ့ဒီပညာရှင်ကြိုက်တဲ့ကောင်ဖြစ်ခမရအဲ့မေကွန်တခွန်းပဲပြန်မေးအလ္လာဟ်ရဲ့အိမ်ကိုကာခြင်းမပိုင်ဘူးလားအလ္လာဟ်ရဲ့အိမ်ကိုကာရင်နဲ့တေသွားခြင်းမပိုင်ဘူးလားမင်းဖတ်တော်ပေးရလားမေးလိုက် မှတ်ထားပေးရင်အဲ့ကောင်အရင်တပ်ပလိုက်ဒါပဲလူများကိုအပြစ်ပြောရတာအရန်လွယ်တယ်ဟာဘာမှလက်နက်မှမရှိတာအင်အားမှမရှိတာဘာတော့တိုက်မှလဲဘလို့ပြန်လုံးမှလဲအဲ့ဒါမင်းပြောတာငါကပါဇက်နဲ့ပြန်ပြောလို့ရရင်ပါဇက်နဲ့ပြန်ပြောမယ်လက်နဲ့လုံးလို့ရရင်လက်နဲ့လုံးမယ်နောက်ဆုံးဘာမှမလုပ်ဘူးဖိထားရင်သစွင်းနဲ့ထွေးပြီးမှအင်ရှာအလ္လာတည်မယ်ကွာဒါကအစ္စလာမ်ရဲ့သွေး မှတ်ထားလူများကိုအပြစ်ပြောတာအရန်လွယ်တယ်ခမရတိကောင်းတွေကိုဘာမှပြောစရာလည်းမလိုကြည်စရာလည်းမလိုကိုဘာလို့ရမလဲအဲ့ဒါပဲလို့မှတ်ထားအမုန်းတရားတွေဆိုတာတဲ့နှလုံးသားရဲ့ယူသွတ်ခြင်းပဲဒီကာဖီမွတ်စလစ်တွေကနှလုံးသားထဲမှာကျွန်တော်တို့ရဲ့အမုန်းတွေကိုထားလိုက်လို့သူတို့ကြိုက်တယ်လို့လုပ်ပြတာသူတို့ရဲ့ဒါယူသွတ်ခြင်းပဲခမရကျွန်တော်ကလည်းမှတ်ထားမိတ်ဆွေတို့ ယူခိုင်းတာတော့မဟုတ်ဘူးဒါပေမဲ့ကုရ်အာန်ကပြောတယ်ခမည်းဘယ်တော့မှမုရှရစ်တွေယေဟူဒနဆရာကိုမိတ်ဆွေမဖွဲ့နဲ့ကုရ်အာန်ကခိုင်းတာကျွန်တော်ပြောနေတာမဟုတ်မိတ်ဆွေမဖွဲ့နဲ့ခမည်းကမဖြစ်မနေတာလို့ကိုပေါင်းရမယ်ဆိုရင်စိတ်ကိုခွာတာအခုလို့ဒုက္ခရောက်လာပြီခမည်းကြည့်ဘယ်မုရှရစ်ခမည်းဘက်ကရက်လဲဦးသိမ့်စိန်ခမည်းဘက်ကရက်ဒီကောင်လဲကာဖီပဲဒီကောင်လဲအတူတူပဲအဲ့တော့မှတ်ထားရမှာကခမည်းကျွန်တော်ကချစ်စိတ်ဝင်သူတို့ကိုအားကိုးစိတ်ဝင်နေတယ် သူတို့ကိုအထင်ကြီးစိတ်ဝင်နေတော့ကျွန်တော်တို့ဘာဖြစ်လဲဒုက္ခရောက်တယ်ခမမထယောညင်ယောမယောညင်နေကျွန်တော်တို့ရဲ့အတိတရားကျွန်တော်ရဲ့မိမိရဲ့တကြွဘာအရာပြောရရင်ဒီကိုလူတယောက်အဲ့ချိန်ဒီပြေဝလာသဘောမပေါက်နိုင်ဘူးဘယ်ချိန်ဒီလဲယေဟောသနစရာမုရှရစ်တွေကိုသူကစိတ်ထဲကနေမနာတရဲ့သာသနာရဲ့အနှစ်သာရသူမသိနိုင်ဘူးမထာနော်မိတ်ဆွေတို့မယုံရင်စမ်းကြည့်လေးလာကြည့်ဖတ်ကြည့်မသိတဲ့ မနာတကယ်သူဒင်းကိုသဘောမပေါက်အဲ့တော့မတ်ထာနောက်တစ်ခုဟဇရအလီယာဘာအမိန့်ရှိတယ်လူသားတယောက်ကတဲ့ကိုယ့်ရဲ့ဘဝဟာငါကရှင်ပြီးဘလို့လုံးမလဲမာယုစ်ဖြစ်သွားတယ်ဆိုရင်အဲ့ဒီလူ အတွေ့တဲ့အောင်မြင်မှုကလမ်းမရှိတော့အောင်မြင်မှုအတွက်ပါလဲလမ်းကြောင်းမရှိတော့ဘူးတဲ့ကိုကိုကိုဘယ်တော့မှမသေးတိမ်နဲ့စိတ်ဓာတ်မကြနဲ့ကိုယ့်ရဲ့ဘဝနဲ့ပတ်သက်ပြီးဘယ်တော့မှ ဘာမဖြစ်နဲ့လဲစိတ်တက်မကြနဲ့မိတ်ဆွေတို့ကြည့်ကိုဘဝအထက်စိတ်တက်ကြသွားပြီလားခမည်းကိုကိုကိုဟာငါဘလို့လုံးမလဲငါဘာမှမလုံးနိုင်ဘူးငါကညင်အဲလိုခမည်းမာယူဖြစ်သွားရင်ခမည်းအောင်မြင်မှုနဲ့တလန်တလန်တလန်အနောက်ကိုဝေးရင်သွားမယ်တရက်တရက်ခမည်းဝေးရင်ဝေးရင်နဲ့ခမည်းနောက်ဆုံးကြရင်ခမည်းရဲ့ဘဝကခမည်းတော်နဲ့ခမည်းရင်ပတ်ပဲကြံမယ်နောက်ထပ်ဘာမှကြံမှာ မဟုတ်ဘူးအလ္လာဟ်ရဲ့နုစရတ်ကခမားအတွက်လာခြင်းဟာရမ်ဖြစ်သွားမယ်အလ္လာဟ်ထိမ့်သိမ့်တော်မူပါစေကိုယ့်ရဲ့ဘဝကိုဘယ်တော့မှမိမိရဲ့ဘဝနဲ့ပတ်သက်ပြီးတော့ဘာမဖြစ်နဲ့လဲဘယ်တော့မှခမရမာယုစ်မဖြစ်နဲ့ငါဘာလုံးလို့နိုင်လို့လဲငါဘယ်လိုလုံးမှလဲငါကပင်နဲ့လဲငါကညနဲ့လဲမပြောနဲ့အဲ့တော့ခမရလုံးနိုင်တယ်လို့ခမရဘာလုံးနေမလဲလုံးနေမယ်လုံးနေအဲ့တော့မွတ်စလမန်ညီနောင်နေအခုအသက်ရှင်နေတာဘာလဲနားဖောက်ဖို့လားဂီတာခောက်ဖို့လား နာဖောင်းမဲ့ဂီတာခေါင်းမဲ့ဘောင်းမီအရှေဝင်မဲ့အအင်္ဂလိပ်လိုမျိုးခမရချင်းမျက်စိဖုံးပြီးဝင်မဲ့ခမရတို့ကျွန်တော်တို့ကအင်္ဂလိပ်အထင်ကြီးနေလို့အစ္စလာမ်ကိုဘလောက်ပဲ့ဖြစ်နေကာဘာကြီးပြောရင်တော့မှခမရတို့ကျွန်တော်တို့နှလုံးသားထဲမှာခံစားခြင်းရောက်လာမှာမဟုတ်ကုရ်အာန်ကုရ်အာန်အထောအမြတ်အထားရတော့အရာခမရရှိမှလမ်းပြီးမှရောက်နေတယ်ခမရဘာအောင်မလုပ်နိုင်ဘူး مسلمان نے او اللہ دلوں موے پہ لائی ڈالا مدہ خدا کی قسم ڈی این اے اٹھی بے بماما بے دوما بے کافر ما ایری لو لو لو مموئی نائیں گے او اسلام کو پھپ ہو اسلام نے تٹی گئے تورے تو مموئے بو حضر عمر رضی اللہ تعالیٰ ان کو تپو ہو ایان تتی پینے کون لارا حضر عمر اینی دا اوینے ما اینی دا دا چھئی بھی دو ဟဇရဥမာကီကိုဓာတ်ကိုယူပြီးတော့မှဟဇရဥမာကိုခုံးမဲ့အဲ့လိုမျက်နှာကိုတစ်ချက်ကျင်းမိသွားတာအဲ့နေတဲ့လူရဲ့မျက်နှာခမရတမိုင်းပြောနေတာလက်ထဲမှာရှိတဲ့ဓာတ်တုံပြီးတော့မှတခါလဲခါပြီးတော့ပြုတ်ကျသွားဟဇရဥမာနိုးသွားတော့ကြည့်တယ်ဘာလဲဟိုင်ဘတ်ဟိုင်ဘတ်ဘသူပေးတာလဲအလ္လာဟ်ရဗ္ဗုလ်အစ်ဇတ်ဘသူပေးနေရလဲအလ္လာမတ်ဘဲကာဖီရမတ် Islam semma ne Islam ye ashema mama mama miyatti ye hu khuda ki qasam miyatti ye အော်ခမ ्या ကျွန်တော်ကိုအလ္လာဟ်ကဗာလဲကျွန်တော်တို့ရှင်နေတာကအဲ့လိုဘေးဟယာကြီးတွေအတွက်လားဩဃာကြည့်ဖို့အတွက်လားအဲ့လိုချက်ဖယ်ကိစ္စတွေကိုအင်တာနက်မှာကြည့်ဖို့အတွက်လားကောင်မလေးတွေနဲ့ရီးစားစကားပြောဖို့လားအချိန်ဖြိုးဖို့လား chatting လုပ်ဖို့လားဟမ် ဒါတွေအတွက်လာပေးလိုက်တာလားဒါတွေအတွက်ဖန်ဆင်းထားတာလားဒါအတွက်မွတ်စလမန်ဖြစ်တာလားဒါအတွက်ရှင်နေတာလားမိတ်ဆွေတို့ကြည့်မဟုတ်ဘူးအရက်တောက်ဖို့လားဘီယာတောက်ဖို့လားကောင်မလေးလိုက်ဖို့လားဖဲရိုက်ဖို့လားမတားအိမ်သွားဖို့လားချဲထိုးဖို့လားသူများသားသမီးစော်ကားဖို့လားသူများသားသမီးစဖို့လား တခုအတမအလ္လာစေလွတ်တာမဟုတ်တခုမှတမန်တော်မြတ်သင်ပေးခဲ့တာမဟုတ်ဘူးခမားကျွန်တော်အဲ့လိုအပေါ်အလုံးလုံးနေမယ်ဆိုရင်ခੁဒာကြီးကစံဘယ်တော့မှဒီအတွက်အဝင်မှာမဟုတ်တော့အဲ့ဒါတွေအားလုံးကိုစွန့်လွတ်ဒီကနေ့နေစပြီးတော်ပါဖတ်အလ္လာရှိမှငိုအလ္လာရှိမှဦးချအလ္လာအတွက်ဓာကင် အလ္လာရဲ့လမ်းမှာထွက်အလ္လာအတွက်ရှဟီးဖြစ်ခမားရဲ့ရှင်ချင်းကတမ်းမယ်ခမားရဲ့တေချင်းကတမ်းမယ်ခမားကိုလွတ်တဲ့ရည်ရွယ်ချက်ပြေးပါမယ်မှတ်ထားမိတ်ဆွေတို့ကျွန်တော်တို့လူပြိုလူရွယ်တွေ အသက်ရှင်နေတာအလ္လာဟ်အတွက်တေမာအင်ရှာအလ္လာဟ်အလ္လာဟ်အတွက်ပြောပါအင်ရှာအင်ရှာဒီအလ္လာဟ်လက်ခံလို့မူပါဘူးခမကြီးကြီးဘလောက်ကြီးရှက်စရာကောင်းသွားရဲ့လေမွတ်စလမန်တဲ့ခမကြီးသွားပြီးကာဖီတွေမသေးအောင်ဟမှာတနက်ကင်ပြီးတော့ရုပ်ရှင်အောင်အရှိမစောင့်ပေးနေရစဉ်းစားအလ္လာဟ်အလ္လာဟ်အလ္လာဟ်မြင်ခွင်းမြင်ခွင်းမွတ်စလမန်အမျိုးသမီးတွေအဖြက်စီးခံနေရတယ်ခမကြီးကျွန်တော်ရဲ့စိတ်ထဲမှာခံစားချက်မရှိဘူး ဘယ်လိုလို့ရှိမှခမည်းကျွန်တော်ကနေတိုင်းဒီ izzat မြတ်ပတ်တဲ့အားတွေကိုကြည့်နေတော့ကျွန်တော်တို့မှရှိတဲ့ခံစားချက်တွေပါလဲပျောက်ကုန်တယ်အဲ့တော့အလ္လာကျွန်တော်တို့ဘာလဲထိမ့်သိမ့်တော်မူပါစီထိမ့်သိမ့်တော်မူပါစီခမည်းကျွန်တော်ထိုင်တိုင်းပြီးတော့မွန်ဟင်းကစားနေခမည်းကျွန်တော်အာမိတ်ဆုံမိတ်ဆုံအာလာလာလာလာမိတ်ဆုံစားပွဲပျော်နေတယ်မွတ်စလမန်တွေပျော်နေတယ်ပျော်နေတယ် عزت لو گیا لے میری کو گونتے کا چاہ نہیں ڈالا ہو امیری کا قیامت نے اللہ سی ماتاؤں میں اکول ہے بے ترو کا بیٹے اور ٹپی سے نہ لوٹے تھے موقع ہوئے اچھی بھی بھی رہے یا اللہ کہ مارو یہ عزت کو تھے نہ نہیں تو دنیا میں مشیل ہو لا کہ مارو ہلو امیو تمی بھی جو آ مشیل ہو مکو کا نہیں مڈا میں کہ مارو کا پہ میں تو دنیا میں مشیل ہو لا یا اللہ ယာလာမင်းနေတဲ့အလာကိုအပေါ်မှာကာဖေးခမည်းဒီမှာမဝင်ကခမည်းဒီမှာပျော်ပွဲစားခမည်းဒီမှာကဘာညာအကုန်လုံးညှိနှိုင်းမှုညှိနှိုင်းမှုလှုပ်လှုပ်ပြီးတော့အဲ့ဒီအမေတွေကိုရူဆွာလှုပ်နေတယ်အဲ့ဒီအမေတွေအစ်ဇတ်တေးခြင်းနေရှဟီဒ်ကလေးတွေရဲ့တေးခြင်းတွေကိုရူဆွာရှဟီဒ်ကလေးတွေရဲ့တေးခြင်းတွေကိုခမည်းလမ်းပေးမြောင်းပေးကိုလှုပ်နေတာယာလာယာလာထိမ့်သိမ့်တော်မူပါစီယာလာ میسور کمیا چنو اللہ اللہ چنو رو اللہ اے ایٹر محبو اے ایٹر محبو نادان تھے نادان تھے جو رکھتے تھے امیدیں کسی پر نادان تھے جو رکھتے تھے امیدیں کسی پر ذات اللہ کے علاوہ کوئی کسی کا نہیں ہوتا ذاتی اللہ کے علاوہ کوئی کسی کا نہیں ہوتا မထားခမားကဟာမနေ့ပြန်ကောင်းလာမှာပဲမနေ့ပြန်ကောင်းလာမှာပဲဒါဟိုလူကတော့လိုင်းအကောင်းပြုမှာပဲဒီလူတက်လိုင်းအကောင်းပြုမှာပဲခမားကအုံမီတေမျောလင်းချက်တေမျောလင်းချက်တေပဲခမားထားနေရင်တဲ့ခမားတဲ့တုံးတဲ့ကောင်ဒုနီယာမှာရှိမှာမဟုတ်အလ္လာဟမအပဟဲဒီလောကကြီးမှာဘယ်သူမှဘယ်သူမှဘာမှမလုပ်ပေးနိုင်ဘူးဘာမှဘာမှဘာမှမလုပ်ပေးနိုင်ဘူး အဲ့တော့အလ္လာရှိမဲ့ကျွန်တော်တို့ထိမ့်သိမ့်တော်မူပါစေစစ်မှန်တဲ့ပုံစံနဲ့မိမိရဲ့အသက်တွေကိုအလ္လာကာကွယ်ပြီးမိမိရဲ့အသက်တွေကိုအလ္လာအတွက်ပေးဆက်နိုင်တဲ့တော်ဖီချီးမြှင့်တော်မူပါစေအဲ့တော့မိတ်ဆွေတို့ကျွန်တော်တို့အခြေအနေတော်တော်ဆိုးနေပြီတော်တော်ဆိုးနေပြီကျွန်တော်တို့အလ္လာထိမ့်သိမ့်တော်မူပါစေ तारीख अगर ढूंढ ढूंढेगी कहीं सानिए मोहम्मद सल्लल्लाहु अलैहि تاریخ اگر ڈونڈے گی کہیں ثانی محمد ثانی تو بڑی چیز ہے سایہ بھی نہ ملے گا ثانی تو بری چیز ہے سایہ بھی نہ ملے گا لوتا پاؤں بھی رو کو میں صلی اللہ علیہ وسلم لو سوئی نو دعا میں

ایری جہاد نے بے ڈی امت ماشید فرعونی ابو جہل دی کورومیا مشیر اور نو پائما پول آرے زکات نیل سان نیل رے مرزت تی آلوں گا ڈی جہاد نے بے اسونگا یا اکھیرا بے دوما نیلوں میں آرے تمائیں بے اروچی عجیب کشم کش تھی کہ جان کس کو دے وہ بھی آ بیٹھے تھے اور موت بھی آن اوزیا کونے لون سوے مو بے دے အလုံးပဲအာအတင်းစရာကောင်းတဲ့လွန်ဆွဲမှုတစ်ခုဖြစ်နေတယ်တဲ့ဘယ်သူကိုအသက်ပေးရမှန်းမသိဘူး။ तू ਆ လဲတစ်ဖက်မှလာထိုင်နေတယ်။တေမင်းကလည်းတစ်ဖက်မှလာထိုင်နေတယ်။ချစ်သူကတစ်ဖက်မှလာထိုင်နေတယ်။တေမင်းကတစ်ဖက်မှလာထိုင်နေတယ်။ကာဖီကတစ်ဖက်မှလာထိုင်နေတယ်။အလ္လာဟ်ရဲ့ဘက်ကနေပြီးဖရစ်စတာကတစ်ဖက်မှလာထိုင်နေတယ်။ခမရဘယ်သူကိုအသက်ပေးရမှန်းမသိဘူးဖြစ်နေတယ်တဲ့ကျွန်တော်တို့ဘဝကျွန်တော်တို့ဘဝကာဖီလက်ထဲမှာဖရစ်တေလိုက်ရမှာလား အလ္လာဟ်အတက်ဖရစ်တာကိုမိမိရဲ့အသက်ကိုအပ်လိုက်ရမှာလားခေါင်းမှာကဖန်ချီပြီးလက်မှာဓာကင်လိုက်ရမှာလားဒါမှမဟုတ်လို့ရှိရင်အလ္လာဟ်မလုပ်ပါသေးနဲ့သူတို့ကိုရှစ်ခိုးပြီးတော့မှသူတို့ကိုဆဇဒါလုပ်ပြီးတော့ခွေးတည်တည်ရမှာလားအလ္လာဟ်ရှင်ထိမ့်သိမ့်တော်မူပါစေအလ္လာဟ်ထိမ့်သိမ့်တော်မူပါစေကျွန်တော်တို့ရဲ့အသက်အိုးအိမ်အားလုံးအလ္လာဟ်ထိမ့်သိမ့်တော်မူပါစေကျမ်းတော်မြတ်ကုရ်အာန်မှာ ایری جہاد نے بت بھی آیت تو بہن لیا جو لاشی ڈارے امام بخاری رحمت اللہ علیہ گا باپ پاو نہیں آنے لیزے نے تکھانٹی دی ممی یہ حدیث کیا ماں یہ ڈارے نور حدیث کینی مالے سے چی یا چی بیرو ماں داری گو یہ دارا رہے مسلم چاہ ماں اکھاماں تیا ابو دعو چاہ ماں اکھاماں تیا کھونا سے چھوکھا تیرمی دی چاہ ماں تیا تسنگ آگئے နဆာအီကျမ်းမ148ခန်းအစ်ဗနမာဂျာကျမ်းမ46ခန်းအတီးတီစာအုပ်တွေမှာရေးထားတယ်ဖီကာကျမ်းတွေမှာလာကြည့်ရင်လဲကီတာဘူလ်ဂျီဟာဒ်ဘာဘူလ်ဂျီဟာဒ်ဆိုပြီးတော့မှလာရှိတယ်အဲ့အတိုင်းပဲခမရမှတ်ထားဒီအလုံးမလုံးဘူးဆိုရင်ခမရ အလ္လာဟ်မလုတ်ပါသည်နဲ့ဒင်းကပျောက်ကွယ်သွားမယ်အလ္လာဟ်ရှင်ထိမ့်သိမ့်တော်မူပါသည်ဂျီဟာဒ်ဟာအီမန်ရဲ့လက္ခဏာဖြစ်တယ်ဂျီဟာဒ်လုံခြင်းအပြင်အီမန်နဲ့ပြည့်ဝလာမယ်ဂျီဟာဒ်ကအလ္လာဟ်နဲ့နီးစပ်မှုကိုအလွယ်ကူဆုံးရရှိစေတယ်ဂျီဟာဒ်လုံခြင်းအပြင်အလ္လာဟ်ရဲ့ရဟမတ်တိကြမယ်ဂျီဟာဒ်လုံလိုက်ပြီးဆိုခမည်းမှာရှိတဲ့ဂုဏတွေအားလုံးမှာဖြစ်သွားမယ်ဂျီဟာဒ်မှာလုံပြီးခမည်းတည်သွားရင်ရှဟီဒ်ဖြစ်မယ်ဂျန်နတီဖြစ်မယ်ရှင်နေဆိုရင်ခမည်းဂါဇီဖြစ်မယ်အင်ရှာအလ္လာဟ်ဆုမအင်ရှာအလ္လာဟ်ဒီမှာ10မိနစ်10စက္ကန့်အချိန်ပေးလိုက်တာရူဟာနီဝိညာဉ်ကိုဘယ်လောက်အားတက်စီလဲ ခမ10နှစ်15နှစ်လာပြီးတော့မှခမဒီမှာဘိုင်အတ်လောက်ခန်ကာမှာနေပြီးတော့ကြင်ကြံမဲ့ဆိုရင်အဲ့ဒီမှာတရက်ပေးပြီးတော့မှရတဲ့အီမာမျိုးအဲ့ဒီမှာတရက်ပေးပြီးရတဲ့တဝက်ကုလမျိုးအဲ့ဒီမှာတရက်ပေးပြီးတည်သွားတဲ့တည်ခြင်းမျိုးကပို့ပြီးတော့မှလွယ်ကူတဲ့မြန်တယ်မြင့်မြတ်ပါတယ်မှတ်ထားမိတ်ဆွေတို့ အဲ့တော့တမနစ်တိုင်းမှာခမရတမနစ်ပေးလိုက်တာဟာဆိုရင်နှစ်ပေါင်းရာချီနှစ်ပေါင်းဆယ်ချီပြီးတော့ခမရကြိုးစားတာကကြာနေမယ်အဲ့ဒီမှာတမနစ်ပေးလိုက်တာအလောက်မြန်မယ်ဘာကြောင့်လဲခမရတွေ့တယ်ဟောမှာအလ္လာဟ်ကအလ္လာဟ်ရဲ့အကူညီဘယ်လိုအလ္လာဟ်ကူညီတာလဲဘသူတွေကို အလ္လာဟ်ကူညီတာလဲဘလောက်အလ္လာဟ်ကူညီတာလဲခမရမျက်စိနဲ့ဘာဖြစ်ရမှာလဲတွေ့ရမှာအဲ့တော့ခမရအဲ့မှာကြာရင်တွေ့သွားပြီဆိုရင်ဘာဖြစ်မှာလဲအာခမရရဲ့

متے کے ماں پیو فوست رب کعبہ کعبہ چون وہ سو پائے نے اللہ رب العزت یہ قسم کوڑو میں پیو جنت چنو میے می ستے او میے می لو پیو پیرا نے توا بھی لو پیو پیرا نے اکھو اتر تھا اکھو شہید تھا مڈھا میں سیرو جی اکو ڈی اتوے کا چرو کھمیا نپاو میا آگا سے نسا پھبو لے ملو کھمیا توا پیرو ہاں تو روزی پھر او تو زا پیرو ماں تو روزی نی پھر ماں مو پیا ماں لابی جی ہاں جو ماں ကြိုက်တဲ့ကောင်အခုအယတမအခုအယပလင်ပြအခုအခုအလ္လာဟ်လာမထွက်ပြီးတေးရင်လဲချဟီဒီပဲမထာနော်မိတ်ဆွေတို့အခုတော်ဘာဖတ်အခုဇင်နာလုပ်နေတဲ့ကောင်တွေအားလုံးရေတော်မချိုးရသေးဘူးတော်ဘာဖတ်ပြီးတော့အလ္လာဟ်လာမသွားတေးတယ်ခမားသူ့ကိုဘာမှပြောပိုင်ဝင်မရှိမထာမိတ်ဆွေတို့ကြိုက်တလို့စိုးနေပါသည်ကြိုက်တလို့လူဖြစ်နေပါသည်အယုံမလာပါသည်နဲ့အောက်တန်းစားဖြစ်နေပါသည်ဘာမှအီဘာဒတ်မရှိပါသည်နဲ့အလ္လာဟ်လာမအခုတည်တယ်အခုဂျန်နတ်ပြန် အင်ရှာအလ္လာဆုမအင်ရှာအလ္လာကျွန်တော်ပြောနေတဲ့စကားမဟုတ်ပါဘူးဟာဒီစ်မှာတမန်တော်မြတ်ဆက်ဆံပြောနေတဲ့စကားဖြစ်ပါတယ်အဲ့တော့မိတ်ဆွေတို့ဒါဘယ်သူမှညင်းလို့မရဒါဘယ်သူမှညင်းလို့မရဘူးအဲ့တော့အလ္လာရှင်မြတ်စစ်မှန်တဲ့ပုံစံနဲ့အဲ့ဒီအလ္လာဟ်ရဲ့လမ်းမှာဂျီဟာဒအတွက်အလ္လာရှင်မြတ်ကျွန်တော်တို့ကိုအချိန်ပေးပြီးမိမိတို့ရဲ့အသက်တွေကိုတန်ဖိုးရှိရှိသေဆုံးခွင့်အလ္လာရှင်မြတ်ချီးမြှင့်တော်မူပါစေ။ အဲဒီနောက်တဲ့တစ်ဆက်ထဲမှာပဲဘာလဲဆိုဟာဇ်ဆူလိုင်မန်အလိုင်ဟစ်ဆလမ်ကအမျိုးသမီး100နဲ့နေကာလုပ်တယ်အမျိုးသမီး100ရှိတယ်100စလုံးနဲ့ဂျီမာလုပ်တယ်ဘာအတွက်ညစ်လဲဂျီဟာဒ်အတွက်ကြည့်ရှရီယတ်ကအမျိုးသမီး၄ယောက်ယူခွင့်ပေးတာခမည်းအပန်းဖြေဖို့ပဲမဟုတ်ဘူးခမည်းတော်နားလည်နေတာတွေမားနေတယ်လူတွေရှိလာအောင်အစ္စလာမ်အရဲ့သွေးတွေ စင်မှန်တဲ့သွေးတွေရှိလာအောင်မတ်ထာအစ္စလာမ်ကနေတာနဲ့၄ယောက်ယူခွင့်ပေးတယ်ခမရ၄ယောက်ယူ၄ယောက်နဲ့မွေးအဲ့ဒီလူတွေအားလုံးခမရရဲ့အစ္စလာမ်ရဲ့သွေးအစစ်ပါမယ်ကိုယေဟုဒ်နစရာလူယောက်ျားကြီးယူတဲ့ကောင်းနေသူမယားနဲ့ကိုမယားနဲ့ဖလှယ်တဲ့ကောင်းနေကွန်မြူနစ်ဝါဒတွေအဲ့ဒီလိုဝါဒဆိုးတွေအဲ့ဒီလိုဒရောင်းသားတွေအဲ့ဒီလိုအောက်တန်းသားတွေအဲ့ဒီလိုယောက်ျားချင်းဆက်ဆံတဲ့ကောင်းနေဘာအစစ်ရှိလို့ခမရတို့နဲ့လာပြီးရင်ဆိုင်ရဲမှလေမှတ်ထားမယ်စီ အဲလိုကောင်းတွေဘာအဆင်းမှမရှိဘူးလူရဲ့ပေါင်းမှာလူစင်းမရှိတဲ့ကောင်းတွေခွဲတရိစ္ဆာန်အဆင်းပဲရှိတဲ့ကောင်းခမည်းနဲ့ပါရှင်ပါဟမ်ဂရုံးတုံးပြီးရင်မိန်းမနဲ့မဆက်ဆံရအောင်ခမည်းအင်တာနက်မှာပေါ်တင်ပြောင်းနေတင်ထားတဲ့ခမည်းစောက်ရှက်မရှိဘူးအဲ့လောက်အသက်ကြီးပြီးတော့မှခမည်းဇင်နာလုံနေတယ်မတဲဘူးလားဟာမတ်ထား နာမည်နဲ့နေရာနဲ့ပုံနဲ့တကွပါတယ်အဲဒီလိုမွန်ဒါဆလမွန်ဒါတွေအဲဒီလိုဘုံကြီးတွေဘူးနဲ့ဒိရှေ့မှာတော့သူတော်စင်ရောက်ဆောင်ပြီးတခါတည်းကရုံးရိပ်ပြီးတော့ကိုကိုကိုအဟုတ်ကြီးလို့ငါတို့ကမိန်းမမကြီးရငါတို့ကမိန်းမမကြီးခိုးခိုးပြီးတော့လုံခိုးခိုးပြီးတော့အဲ့လိုတခိုးတွေအဲ့လိုဇာနီတွေအဲ့လိုပတ်ဆက်တဲ့ကောင်တွေအဲ့ဒီလိုရထားလမ်းပေးသွားတဲ့ကောင်တွေအဲ့လိုအောက်တန်းသားတွေခမများနဲ့ပါရှင်နိုင်ပြောစမ်းပါရှင်နိုင် ရှင်းနိုင်လားဘယ်တော့မှမရှင်းနိုင်ခမရဲ့စစ်မှန်နဲ့တွေးတဲ့ဒုညမှာထားခဲ့စစ်မှန်နဲ့တွေးတဲ့ထားခဲ့ခမကျွန်တော်ရဲ့စစ်မှန်နဲ့တွေးနိကာနဲ့ဟလာလ်နဲ့တွေးမထားခဲ့ရင်အဲ့လိုကြောက်စိတ်တွေပဲဝင်ပလီကိုထားပြီးပြေးတဲ့စိတ်တွေဝင်မှတ်ထားမယ်စီလို့အဲ့တော့အလ္လာဟ်ရှင်မြတ်ထိမ့်သိမ့်တော်မူပါစေအဲ့လိုကောင်းတွေကိုလည်းအလ္လာဟ်ဇစ်လတ်နဲ့ဒုနီယာကနေပြီးအလ္လာဟ်ရှင်ရုပ်သိမ့်တော်မူပါစေအလ္လာဟ်ရှင်မြတ်ကျွန်တော်တို့ရဲ့အသက်အိုးအိမ်ကိုကာကွယ်ထိုး ထိမ့်သိမ့်စောင့်ရှောက်တော်မူပါသည်ခမမထအခုစကားတစ်လုံးပြောလိုက်ပြီးဆိုအာတွေးထုတ်လုံးစော်မှုတဲ့ပုံမှန်153နဲ့ဒီကောက်တရားဆွဲဟာလူတမှုပုံမှန်300နှစ်နဲ့တရားဆွဲဟမ်ဆွဲလေအဲ့ဒီကောင်ဝီတဲ့သူကိုခမည်းကအစိုးရကအင်စာပြအစိုးရလားခမည်းကြည့်ဘာပုံမှန်153နဲ့သွေးထုတ်လုံးစော်မှုခမည်းကျွန်တော်ပြောရင်ကျွန်တော်အခုလာဖမ်းသွားမှာ ခမပြောလိုက်ကျွန်တော်နာမည်ဘယ်သူဘယ်ဝဘယ်မှာဆိုခမတိုင်လိုက်တွေးထိုးလုံးစော်မှုနဲ့153ပုံမှတ်တပ်ပြီးဖမ်းသွားမယ်မွတ်စလမန်ဆိုရင်နောက်ထပ်ပုံမှတ်တွေပုံမှတ်တွေပုံမှတ်တွေနိုင်ငံတော်ကိုပုံကံမှုဘာစော်ကားမှုညာစော်ကားမှုဟိုမှုဒီအမှုဒါမှုဟိုမှုညာမှုဟိုအညာအမှုအခုအရင်အခုအမှုဘာအန်တန်းစီပြီးတော့ဘာလုပ်လိုက်မလဲခေါင်းစဉ်နဲ့တင်ပြီးတော့ကျွန်တော်တခါတည်းဂျေးပို့လိုက်မယ်ပြန်လွတ်ဖို့လမ်းမရှိတော့ကြောက်လားခ ੁदा ကီကဆမ်မကြောက်ဘူး انشا اللہ چنو گو اللہ ان شاء اللہ قیامت ان شاء اللہ ان شاء اللہ خمیاروں لوڑے لے ٹو ان شاء اللہ اریک ဒီလောက်သွေးထုတ်လုံးစောနေဒီလောက်မွတ်စလမန်နာမည်ကိုင်ကိုင်ပြီးပြောနေဘာလို့မဖမ်းတာသူတို့လည်းဒီလိုပဲဒရောင်းသားဒရောင်းသားပဲအနုအနုချင်းပဲအဝဲအဝဲချင်းပဲတခိုးတခိုးချင်းပဲဘယ်တော့မှတခိုးတခိုးချင်းဖမ်းလို့ရအယုတ်တမအယုတ်တမချင်းပဲအောက်တန်းစားအောက်တန်းစားချင်းပဲခမရအဲ့လိုလူအားကိုးနေတယ်ခမရအဲ့လိုလူတွေရှေ့ကနေအုံမိထားတယ်လို့အမ္မာရဲ့ထာမှာအုံမိထားကြည့်သမှာအင်ရှာအလ္လာအလ္လာဘာကြောင့်မပြောင်းလဲပေးရမလဲ ဟာဒီကောင်နေငါတို့အကောင်ပြုတ်လိုက်မှာပဲမနှက်ဖြန်တော့ကောင်းလာမှာပဲတပက်ခါတော့ကောင်းလာမှာပဲဟိုလူတိုက်ရင်ကောင်းမှာပဲခမအဲ့လောက်ဖဲအလာကိုယုံကြည်သမ်းမှာဘယ်ကနေဘယ်အဆင့်ရောက်မှတ်ထားဂျီဟာကိုဆွန့်လွတ်လိုက်ပြီလားအဆုလိုက်အပြုံလိုက်အသာပေးခြင်းခံရမယ်အလာထိမ့်သိမ့်တော်မူပါဆွန့်လွတ်လဲအခုအသာဖေးလာနေတာအသာပေးခြင်းခံရမယ်အတုံးအယုံလိုက်အသက်ခံရမယ်အနှိမ့်ဆက်ခံရမယ်အငြင်းမှန်ခံရမယ်ဘာမှပြောပိုင်ခွင့်ရှိမှာ မဟုတ်ဘူးအဲ့တော့မိတ်ဆွေတို့ခမများတို့ဒီအလုပ်ကိုမစွန့်လွတ်နဲ့မစွန့်လွတ်နဲ့ပြန်လဲခုခံတိုက်ခတ်ခြင်းကိုမစွန့်လွတ်နဲ့မစွန့်လွတ်နဲ့လိုအပ်ရင်အစ်ဒမ်လဲလုပ်ရမယ်လိုအပ်ရင်

ဒါမဟုတ်ရင်ခမားကတတ်ပြီးတော့မှတေးရင်တဲတန်တဲ့ပုံစံနဲ့တေးမှာအလ္လာနဲ့အလ္လာရဆူလ်ကိုစော်ကားမော်ကားလုပ်တဲ့လူတွေခမားဒုနီယာကိုနဲ့ရှင်းပြီးတော့မှခမားသွားရင်သွားဒါမှမဟုတ်ရင်ခမားကြောက်ပြီးတော့သရောင်းစားလို့အောက်တန်းစားလို့ခွေးတကောင်လို့တခါတည်းကျွဲတကောင်လို့ပြေးရင်နဲ့လိုက်အသက်ခံရတာမျိုးတို့အလ္လာမလုပ်ပါစေနဲ့အဲဒီလိုတေးခြင်းလဲတေးတက်လို့ပဲတေးတေးတေးလို့ပဲတေးတေး တတ်ပြီးပဲတေးတေးတန်အောင်တော့တေးပါအကျဉ်းချင်းပြောတဲ့ဒါကျွန်တော်ရဲ့ကိုယ်ပိုင်စကားတော့မှဖြစ်နေပြီဘလို့ပဲတေးတေးတန်အောင်တေးပါဘလို့ပဲတေးတေးတန်အောင်တေးပါဘလို့ပဲတေးတေးတန်အောင်တေးပါအလ္လာကျွန်တော်တို့တန်အောင်တေးနိုင်တဲ့တော်ဖီချီးမြှင့်တော်မူပါစေအမှတ်ထားသူတော်စင်တို့အလ္လာ ထိမ့်သိမ့်ပါစေအလ္လာထိမ့်သိမ့်ပါစေအဲ့တော့ကျွန်တော်တို့ကိုကျွန်တော်တို့ရဲ့အခြေအနေတွေကိုကျွန်တော်တို့သုံးသပ်ပါကျွန်တော်တို့စဉ်းစားပါကျွန်တော်တို့ဆင်ခြင်ပါ بسم اللہ الرحمن الرحیم الحمد اللہ رب العالمین ولاقبۃ للمتقین والسلام علی رسول النبی الکریم اللهم انت انت انت السلام السلام ومنك ربنا ربنا الجلال تقبل منا انك انك السميع وتب علينا التواب رحیم ربنا ظلمنا انفسنا وان لم تغفر لنا وترحمنا لنكونن من الخاسرين اللهم اغفر للمؤمنين والمؤمنات والمسلمين والمسلمات اللهم اعز الاسلام والمسلمين اللهم انصر الاسلام والمسلمين والمجاهدين في سبيلك في كل مكان اللهم انا على ذكرك وشكرك وحسن عبادتك لا الہ الا انت سبحانک انی کنت من الظالمین فاستجبنا له ونجیناه وكذلك ننجی المؤمنین لا الہ الا انت سبحانک انی کنت من الظالمین ربنا آتنا فی الدنیا حسنہ وفی الآخرة حسنة وقنا عذاب النار اللہم احینی مسلمان وعمتنی مسلمان وحشرنی یوم القیامت مع المتقین مع الابرار وصلی اللہ تعالی علی خیر خلقه ونور عرشه سیدنا افضل العمبیا و المرسلیم سرینا و اطوانا غفران اقربنا ولیق المسی الحمد اللہ